အခန်းကြီး9အငယ်1မှ8အာဒံဤသားစဉ်မြေဆက်စင်းဟုမူကားလူကိုဖန်ဆင်းတော်မူသော ကာလ၌မိမိပုံတရံနှင့်အညီဘုရားသခင်ဖန်ဆင်းတော်မူ၏လူယောက်ျားလူမိန်းမကိုဖန်ဆင်း၍ကောင်းချီးပေးတော်မူ၏ဖန်ဆင်းသောနေ့၌လည်းသူတို့ကို အာဒံအမည်ဖြင့်မှဲ့တော်မူ၏အာဒံသည်အသက်130ရှိသော မိမိပုံတရံနှင့်တညီတရံဒီသားကိုမြင်ရ၍ရှေတအမည်ဖြင့်မှဲ့လေ၏ရှေတကို ဖွားမြင်သောနောက်အာဒံဒီအနှစ်ရှိရာအသက်ရှင်၍သားတွင်များကို မြင်လေ၏အာဒံဒီအသက်နှစ်ပေါင်း930စေတော်တည်လေ၏ရှေတသည် အသက်105နှစ်ရှိတော်သားအင်းုပ်ကိုမြင်လေ၏အင်းုပ်ဖွားမြင်သောနောက် ရှေသသည်အနှစ်ရှိရာခုနှစ်နှစ်အသက်ရှင်၍သားသမီးများကိုမြင်လေ၏ရှေသသည်အသက်နှစ်ပေါင်း912နှစ်စေတော်တည်လေ၏အငယ်9မှ16အင်းတို့သည်အသက်90ရှိသောသားကာဣနံကိုမြင်လေ၏ကာဣနံဖွားမြင်သော နောက်အင်းတို့သည်အနှစ်835နှစ်အသက်ရှင်၍ သားသမီးများကိုမြင်လေ၏။ဧနုတ်သည်အသက်နှစ်ပေါင်းကိုးရာငါးနှစ်စေ့သော်သေလေ၏။ကာဣနန်သည်အသက်ခုနစ်ဆယ်ရှိသော်သားမဟာလေလကိုမြင်လေ၏။မဟာလေလဘွားမြင်သောနောက်၊ကာဣနန်သည်အနှစ်ရှစ်ရာလေးဆယ်အသက်ရှင်၍သားသမီးများကိုမြင်လေ၏။ကာဣနန်သည်အသက်နှစ်ပေါင်းကိုးရာတဆယ်စေ့သော်သေလေ၏။မဟာလေလသည်အသက် 65နှစ်ရှိသောသားယာရက်ကိုမြင်လေ၏ယာရက်ဖွားမြင်သောနောက်မဟာလီလသည်အနှစ်130အသက်ရှင်၍သားသမီးများကိုမြင်လေ၏အငယ်16မှ24မဟာလီလသည်အသက်နှစ်ပေါင်း195နှစ်စေသောတည်လေ၏ ယာရက်သည်အသက်၁၆၂နှစ်ရှိသောသားဧနောက်ကို မြင်လေ၏။ဧနောက်ဘွားမြင်သောနောက်၊ယာရက်သည်အနှစ်ရှစ်ရာအသက်ရှင်၍သားသမီးများကို မြင်လေ၏။ယာရက်သည်အသက်နှစ်ပေါင်းကိုးရာခြောက်ဆယ်နှစ်နှစ်စေ့သော်သေလေ၏။ဧနောက်သည်အသက်ခြောက်ဆယ်ငါးနှစ်ရှိသော်သားမသုရှလကိုမြင်လေ၏။မသုရှလဘွားမြင်သောနောက်၊ဧနောက်သည်အနှစ် သုံးရာပတ်လုံးဘုရားသခင်နှင့်အတူတွာလာ၍သားသမီးများကို မြင်လေ၏အေနောက်အသက်နှစ်ပေါင်း365နှစ်တည်အေနောက်သည်ဘုရားသခင်နှင့်အတူတွာလာ၏နောက်တပံသူသည်မရှိ အကြောင်းမူကားဘုရားသခင်သည်တိမ့်ယူတော်မူသောကြောင့်တည်းအငယ်25မှ32မတုရှလသည်အသက်189နှစ်ရှိသော သားလာမက်ကိုမြင်လေ၏။လာမက်ဖွားမြင်သောနောက်မတုရှလသည်အနှစ်982နှစ်အသက်ရှင်၍သားသမီးများကိုမြင်လေ၏။မတုရှလသည်အသက်နှစ်ပေါင်း969နှစ်ရှိသောတေလေ၏။လာမက်သည်အသက်182နှစ်ရှိသောသားကိုမြင်၍ဤသူဒီကားသာဝရဖျားကျိန်တော်မူသောမြေ၌လှုပ်၍ ပင်ပန်းစွာခံရသောငါတို့အားသက်သာစေသောသူဖြစ်လိမ့်မည်ဟူ၍သူ့ကိုနောဧဟူသောအမည်ဖြင့်မှည့်လေ၏။နောဧဘွားမြင်သောနောက်၊လာမက်သည်အနှစ်ငါးရာကိုးဆယ်ငါးနှစ်အသက်ရှင်၍သားသမီးများကို မြင်လေ၏။လာမက်သည်အသက်နှစ်ပေါင်းခုနစ်ရာခုနစ်ဆယ်ခုနစ်နှစ်စေ့သော်သေလေ၏။နောဧသည် အသက်ငါးရာရှိ၏။နောဧသားကားရှေမ ဟာမတ်ယာဖက်တည်း